အဲ့တော့ဘုရားမြို့သတိကမ္မထံကိုပွားတော့မယ်ဆိုရင်ဒီနေ့အရင်ပြောပြမယ်ကိုယ့်ရဲ့ဒီရှေ့မိမိရဲ့ရှေ့တဲ့တဲ့လောက်မှာရသော်ဖရာရှင်ကိုရောမြတ်ကြီးတရင်သုံးတော်မူတဲ့ပုံကိုအာယုံယူနော်ဘောရိပင်နဲ့ရွှေပလင်မှာအာယုံပြုနိုင်တယ်ဆိုရင်လည်းတပ်ပင်ယူတဲ့ရွှေဉဏ်တော်ရပြီးတော့ဘောရိပင်နဲ့ရွှေပလင်မှာမြတ်စွာဘုရားခုနှစ်ရက်လုံးလုံးဖလားတမဘာချမ်းသာဝင်စားတော်မူတဲ့ပုံလေးကိုအာယုံပြုလိုက် body ပဲအောက်မှာမြတ်စွာဘုရားခုနှစ်ရက်လုံးဖလားတော်မှာချမ်းသာဘူးဝင်သာပြီးစံသားနေတာလေးကိုအာရုံပြုတပည့်တော်တော့အဲ့လိုကိုလောက်ကိုမလောက်တတ်ဘူးဆိုရင် ကိုယ်အိမ်ကဖရာဖြစ်ဖြစ်မဟာမြတ်မှုနေဖြစ်ဖြစ်မိမိကြည်ညိုတဲ့ရုပ်ပွားတော်တဆူဆူကိုအာရုံပြုလိုက်မိမိကြည်ညိုတဲ့ရုပ်ပွားတော်တဆူဆူကိုအာရုံပြုပြီးဖရာရှင်ကိုတော့မြတ်ပြုအဲ့မှာတရင်သုံးနေတဲ့ပုံယူတကယ်တမ်းယူအားမှာတော့ အာယုန်ထဲမှာတက်တော်ထေရှားမြတ်စွာဘုရားအဲ့ဒီတက်တော်ထေရှားမြတ်စွာဘုရားရဲ့ပုံတော်ကိုအာယုန်ပြုပြီးတော့ဦးဇင်းတို့ဂုံတော်၉ပါးထဲမှာအရဟံဆိုတဲ့ဂုံတော်တစ်ခုကိုပွားမယ်အရဟံလူမင်းနာမင်းမြမမင်းအပေါင်းတို့ဤပူဇော်သူကို ခံယူတော်မူတိုင်သောမြတ်စွာဘုရားဆိုပြီးတော့မှအဲ့ဒါနောက်ကြတော့အရဟံအရဟံဆိုပြီးတော့အဲ့ဒီထိုင်ပြီးသတင်းသုံးနေတဲ့ပုံရဲ့မြတ်စွာဘုရားရဲ့ပူဇော်ထုခံတော်မူလိုက်တဲ့ဂုံတော်ကိုအာယုံပြုတ်ပြီးတော့အဲ့ဒါအရဟံအရဟံ အတိပ္ပယ်လေးကကိုယ့်ကိုတာမန်မဲ့သိုံမဲ့ထားလိုက်လူနာပြမတ attva တွေရဲ့ပူဇော်ထုခံတော်မူလိုက်တဲ့မြတ်စွာဘုရားဆိုတဲ့သိုံလေးထားပြီအရဟံအာယုံကအဲ့ဒီဘောဓိပင်နဲ့ရွှေပလီမှာသဗ္ဗညုတရွှေညာတော်ရပြီပရတမပတ်ချမ်းသာကိုခုနှစ်ရက်တိုင်တိုင်စံသားတော်မူနေတဲ့အဲ့ဒီပုံတော်ကိုအာယုံကပြုထားမယ်အရဟံအရဟံဆိုပြီးတော့အဲ့ဒီလိုနဲ့ဒီလိုကမ္မထံကိုပွားရင် ဦးဇင်းတို့ဘလောက်ထိကြိုးစားရလဲဆိုအဲ့ဒီတတ်တော်တရားမြတ်စွာဘုရားရဲ့ပုံတော်ကိုအာယုယူပြီးတော့အရဟံဒုမင်းနာမေမြမမေဘောပူဇော်လူခိုင်းတော်မူတဲ့သောမြတ်စွာဘုရားဆိုစိတ်ကပြုတ်ပြီးအရဟံအရဟံအဲ့ဒီလိုနဲ့တခါတဲ့ဘုရားရှင်ကိုရောမြတ်ကြီးတတ်တော်ထေချာကြွာလာတဲ့ဘုံတွေထိုင်နေတဲ့ဘုံတွေအဲ့ဒါမျိုးတွေဒီမြင်ရရင်အဲ့ဒီမှာဝမ်းသာပီတိ ဗုဒ္ဓနုတိရိယရတဲ့ပီတိနော်ဟာတခါတည်းတပ်ပိညုတဲ့ရှင်ညာတော့ဘုရားသခင်ကြီးကိုတတ်တော်ထေရှားဖူးမြင်ရတဲ့ကဲ့သို့မိမိစိတ်ထဲမှာဖူးမြော်ရတဲ့အခါကျတော့အဲ့ဒီလိုဖြစ်သွားတဲ့ပီတိဟာစัจ java ဝိမင်းဖြစ်ရခြင်းတည်းမြတ်ပါတယ်တဲ့စัจ java ဝိမင်းဖြစ်ရခြင်းတည်းမြတ်တယ်တဲ့နော်စัจ java ဝိမင်းဆိုတာလူဘဝဆိုခဏနေရဒီလိုဗုဒ္ဓနုတ္တိကမ္မထံကိုအဲ့ဒီလောက်ထိ ပွားများလိုက်လို့စိတ်ထဲမှာကြည်လူဝမ်းသာပြီးတော့များ အခုရသွားတဲ့ကုသိုလ်အရှိန်တွေဟာဟိုးနတ်ပြည်တွေအကျဉ်းချင်းကျဉ်းချင်းကိုပြန်ကျိုးပေးနေနိုင်တယ်နာလူလောကနတ်လောကရောက်မို့ရှင်သူဗုဒ္ဓပတိအဲ့ဒီဗုဒ္ဓနုဒတိကမ္မထံကိုအဲ့ဒါ90နဲ့တကဘာထက်မှာသူပွားခဲ့တာနော်အဲကဘာတသိမ့်ထက်မှာဘုရောဗုဒ္ဓဘုရားရှင်လက်ထက်ကသူပွားခဲ့တာအဲ့ဒါကဘာတသိမ့်လုံးလုံးအပယ်၄ပါးတစ်ခါမှမစင်ဘူး လူဖြစ်ရင်လူမင်းနတ်ဖြစ်ရင်နတ်မင်းကြည်ကြဲတဲ့စည်းစိမ်တွေချမ်းသာတွေကြီးပဲခံစားရဟာဒီဗုဒ္ဓနုဒ္ဓတိကမ္မထာရဲ့အကျိုးပါရောမို့ဗုဒ္ဓနုဒ္ဓတိကမ္မထာကြီးကပေါ့ပေါ့တန်တန်ကမ္မထာပေါ့ဘူးနော်အဲ့ဒီကမ္မထာကြီးကိုပွားပြီးတော့ဒါဗုဒ္ဓနုဒ္ဓတိကမ္မထာပွားရင်းနဲ့ဂုဏ်တော်တွေပွားတော့ကံကြီးအယမ်းမြင့်တယ်ကိုယ်မှာတရားအထုတ်တဲ့အခါလောကမှာအတိုက်တွေရှိတယ်အခိုက်တွေရှိတယ်အနှောင့်အယှက်တွေရှိတယ် ဦးဇင်းတို့တရားပြတာလေဒီလိုပဲအမျိုးမျိုးနှောက်ချက်ကြတဲ့အမျိုးမျိုးဖြည့်ဆည်းကြတဲ့နာမည်တွေဖြည့်ကြဂုံတရီနေကြအောင်လုပ်ကြအမျိုးမျိုးဖြတ်တွေဝင်လာအဲ့ကြောင့်ဘာလို့ကဒီဂုံတော်တွေများများပွားရမေတ္တာတွေနာနာပို့ရဂုံတော်ပွားမေတ္တာပို့ဂုံတော်ပွားမေတ္တာပို့အဲ့ဒါတွေလို့တော့မှဒီသာသနာဆိုပြုလို့ရတာเนาะတာမအမြင်ပြုလို့မလွယ်ဘူးအနောက်ချက်တွေတိတ်များတာအခုတရားထုတ်တဲ့ယောဂီတွေလည်းဒီတိုင်းပဲ ကိုယ်တော်ဒီကမ္မထန်นี่အားနေသွားရင်တော့ဒီဟိုကဖြစ်သွားပြန်ပြီတဲ့ဒီကဖြစ်သွားပြန်ပြီတဲ့အမျိုးမျိုးအနှောင့်အယှက်တွေဝင်နေအဲ့တော့ဒီဖះကိုယ်တော်အဲ့လိုမျိုးကိုယ်ကနေဝင်လို့မရဘူးเนาะအဲ့တော့အခုကဲအားလုံးဒီလောက်ဆိုဦးဇင်းတို့လောက်တတ်ပါပြီမိမိရဲ့အထိုင်လေးကိုစိတ်တိုင်းကြအောင်ထိုင်ပြီးတော့ဦးဇင်းတို့အခုနိုင်ဝဝဉ္ဉဏ်လောက်ထိအဲ့ဒါကိုကြွားမယ်နော်နိုင်ဝဝဉ္ဉဏ်လောက်ထိအဲ့ဒါဟိုအခုဟိုလောက်ပြီးတော့နာဒီဝမှာ အဲအခုမြတ်မြတ်နာကြီးရှေ့တက်တဲ့လောက်မှာကိုကဘုရားဘုံတော်အာရုံပြုနော်မြတ်စွာဘုရားဘုံတော်ကိုရဲ့ရှေ့တလားလောက်နေရာလေးလောက်မှာမြတ်စွာဘုရားထိုင်ပြီးတရင်သုံးနေတာလေးကိုအာယုံယူအဲ့ဒါလေးကိုအာယုံယူပြီးတော့မြတ်စွာဘုရားဘုံတော်လေးကိုအာရုံပြုထားပြီးတော့မှအဲ့မှာထိုင်နေတဲ့မြတ်စွာဘုရားဘုံတော်လေးကြည့်ပြီးမှအရဟံ လူမင်းနာမင်းမြမမင်းပေါင်းတို့ဤပူဇော်သူကိုခံယူတော်မူတိုင်းသောမြတ်စွာဘုရားအတိတ်ပဲလေအဲ့ဒါလေးကိုအရဟံအရဟံအာဖြည်းဖြည်းရာချေကိုရောပြယူအောင်ယူပြီးတော့ဘောရဒုတိယကံတံပွားပြီးပါ ယုံမြဝိပဿနာပဲပြောင်းရှုတော့မယ်ခန္ဓာကိုယ်ပဲအညာလှည့်ဆိုင်လိုက်တော့မိမိရဲ့ခန္ဓာကိုယ်ပါငယ်လေးကနေစကြည့်နေတဲ့ယောဂီကငယ်လေးကနေပြီးတော့ယုတ်တရားတွေပထဝီဓာတ်ရဲ့သဘောမာမှုသဘောတောက်မှုသဘောပေါ်သလားညာလေးနဲ့ငယ်လေးကိုစိုက်ကြည့်တင်မှုတောက်မှုမာမှုပြောမှုဆိုတော့ပထဝီဓာတ်ပေါ်ရင်ပထဝီဓာတ်ကိုစလိုက် ရှိရှိရှိရှိရှိရှိနဲ့ဒေသောဓာပေါ်ရင်ဒေသောဓာကိုစားလိုက်ဒေဒေဒေဒေဒေနဲ့တုကလှုပ်ရှားနေဝါယောဓာပေါ်ရင်ဝါယောဓာကိုစားလိုက်နေဒီကနေပြီးတော့လက်နှလုံးလောက်လက်နှလုံးဖြည်းဖြည်းချင်းဖြည်းဖြည်းချင်းကြီးအောက်ကိုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအဲ့ဒါကြည့်လုံးဝမှအလိုတွေငယ်သေးကနေမရသေးတဲ့ယောဂီများခန္ဓာကိုယ်ပေါ်ရပေါ်ရကြည့် ရင်ဘတ်ဒီမှာလာပြီးတင်းတာပေါ်ရဲ့အဲ့တင်းနဲ့စတင်းတာလဲတင်းနဲ့အဆုံးဟောက်ကခြေတော့ကထုံနေ ထုံတာစထုံတာလဲထုံနေအဆုံးဒီအဲ့ထုံတဲ့သဘောရဲ့ဘယ်လိုလေးတွေပေါက်ပြန်ပြောင်းလဲနေတယ်ဆိုတာကိုမြင်အောင်ကြည့်ပေါက်ပြန်ပြောင်းလဲနေတဲ့သဘောလေးတွေတင်းမှုလေးတွေပြောင်းပြောင်းပြောင်းပြောင်းနေတာလေးတွေတောက်မှုလေးတွေပြောင်းပြောင်းနေတာလေးတွေ ပေါ်ရပေါ်ရလိုက်ကြည့်လည်းရတယ်ငယ်လေးကနေလည်းနှလုံးလောက်လည်းနှလုံးလောက်ကြည့်နိုင်လို့ပေါ့အစိတ်တိုင်းပြီးဖြည်းဖြည်းချင်းလေးကြည့်အဲ့လိုမပေါ်သေးတဲ့ယောဂီများတို့မိမိခန္ဓာကိုအာရုံပြုကြည့်တင်းတာပေါ်တဲ့နေရာတောက်တာပေါ်တဲ့နေရာပူတာပေါ်တဲ့နေရာအဲ့နေရာလေးမှာတတိထားကြည့်ဘာမှကိုမတွေ့တော့ယောဂီကတော့နာပြီးဝပြန်ကကလေးငယ်လေးကစာကြည့်ပြီးသားယောဂီများတော့မပြောက်တော့ဘူးအဲ့ဒါတဖြည်းဖြည်းချင်း ငယ်လေးကနေဖြည်းဖြည်းချင်းဖြည်းဖြည်းချင်းခြေတော့ဒီခြေတော့ကနေပြန်ခေါင်းထိအပြန်ပြန်အလားလားရုပ်တည်းဖောက်ပြန်ပြောင်းလဲနေတဲ့သဘောအနေစာအနေစာအနေစာဖောက်ပြန်ပြောင်းလဲနေပါလားအဲ့ဒီလိုသဘောမမြဲတဲ့အနေစာလေးမြင်အောင်ကြည့် ရုပ်ရဲ့ဖောက်ပြန်တဲ့သဘောလေးကိုဉာဏ်နဲ့တည်တည်ချာချာသုံးသပ်ရုပ်တရားတွေဟာတရေရိပ်တပွားဝါနဲ့ပူလိုက်အေးလိုက်ထုံလိုက်ကျင်းလိုက်တောင်းလိုက်တင်းလိုက်လည်းနဲ့ပူလိုက်အများကြီးပူလိုက်မျိုးမျိုးရုပ်တရားတွေဟာဖောက်ပြန်နေတာအဲ့ဒီဖောက်ပြန်နေတဲ့ရုပ်တရားတွေဟာမမြဲဘူးတဲ့နည်းနည်းလေးပူလိုက်အများကြီးပူလိုက်အများကြီးပူရတဲ့အခါပြန်ရော့လာလိုက် ဖောက်ပြန်ပြောင်းလဲနေတဲ့သဘောတွေဒီအနေစာမမြဲတဲ့သဘောအဲ့ဒီမမြဲတဲ့အနေစာတွေကဒလဇတ်ကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြနေရတာအဲ့ဒါကိုမြတ်စွာဘုရားကသင်္ခါရဒုက္ခဖြစ်ပြနေရလို့ဒုက္ခကြီးလို့အဲ့ဒီလိုဒုက္ခလို့မြင်အောင်ရှုတယ်မမြဲတာကိုအနေစာလို့မြင်အောင်ရှု အဲ့ဒီဖြစ်ပျက်ကြီးဒလသက်ဖြစ်ပျက်နေရလို့အဲ့ဒါကိုဒုက္ခလို့မြင်အောင်ရှုအဲ့ဒီသင်္ခါရဒုက္ခဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပျက်နေတာကြီးရလဲမဖြစ်ပါနဲ့မပြက်ပါနဲ့လို့တားလို့လည်းမရစီးလို့လည်းမရပြောလို့လည်းမရသူ့သဘောသူ ဆောင်းနေလို့သူ့အလုပ်သူ လုပ်နေလို့အတ္တနဲ့ဘာတစ်ခုမှလုပ်မရလို့အနတ္တအဲ့ဒီလက္ခဏာညာ၃ပါးပေါက်အောင် ကြိုးစားပြီးတော့အားထုတ်ရဒီယုတ်တရားဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်အနေစာအဲ့ဒီဖြစ်ပြက်နေရတဲ့အနေစာကြီးပြီးကြာတော့ဒါကြီးကိုကြည့်နေရတာငြင်းငွေလာတယ်နေဗိဒာဉာဏ်နဲ့ဖြစ်လာအဲ့ဒါဒုက္ခလက္ခဏာမဖြစ်ပါနဲ့မပြက်ပါနဲ့လို့ဒီယုတ်တရားတွေကိုတားလို့မရစီးလို့မရပြောလို့မရအမိန်ပေးလို့မရတာအတ္တမဟုတ်လို့အနတ္တဒီယုတ်ရအနတ္တ အဲ့ဒီရုပ်တွေပြောင်းလဲပြောင်းလဲတင်နာလေးပေါ်ရင်တင်နာကိုသွားတည်တယ်ပူရာလေးပေါ်ရင်ပူရာလေးသွားတည်တယ်သွားသွားပြီးတော့ညွတ်ညွတ်ညွတ်ညွတ်ပြီးတော့တိတတ်တာကနာဟောက်ပြန်တာကရုပ်ပြောင်းပြောင်းညွတ်ပြီးတိတတ်တာကနာအဲ့ဒီနာကလည်းပြောင်းညွတ်ပြီးသူကဖြစ်ပြီးပြတ်သွားပြန်ပြောင်းညွတ်ပြီးဖြစ်ပြီးပြတ်သွားပြန်ဟောတိတတ်တဲ့နံတရားလေးရတယ်မမြဲလို့အနေစာဟော ယုတ်ကဖောက်ပြန်တာကယုတ်ကမတိတတ်ဘူးယုတ်ဟုသမ ्या မတိကတိကြနံခေါ်သည်ယုတ်ကမတိတတ်ဘူးတိတတ်တာကနံတင်နာပေါ်တယ်တင်နာကိုသွားတိလိုက်တယ်ပူလာပေါ်ပူလာသွားတိလိုက်တယ်သွားသွားတိတာတဘာဝလက္ခဏာအဲ့ဒီသွားသွားတိတဲ့စိတ်ကလေးဟာမမြဲပါလားလို့ကြည်လိုက်တော့အဲ့ဒါတာမညာလက္ခဏာ တရားရှုတယ်ဆိုသဘာဝလက္ခဏာတာမညာလက္ခဏာဒီလက္ခဏာတွေမြင်အောင်ကြည့်ရတယ်ဆိုအနိစ္စအနိစ္စဒီနံတရားတွေတိတတ်တဲ့နံတရားလေးဟာလည်းမမြဲလို့အနိစ္စအနိစ္စလက္ခဏာသိရတယ်တိတတ်တဲ့နံတရားလေးကလည်းအနိစ္စသွားသွားပြီးတည်တယ်တည်ပြီးပြက်လို့အနိစ္စဖြစ်ပြီးပြက်လို့အနိစ္စအဲ့ဒီဖြစ်ပြက်နေရတဲ့နံတရားတွေကဒလက်စားကြီးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက် ဖြစ်ပြနေရလို့အဲ့ဒါကိုသင်္ခါရဒုက္ခသင်္ခါရဒုက္ခအဲ့ဒီငါတရားတွေမဖြစ်ပါနဲ့မပြတ်ပါနဲ့လို့တားလို့မရလို့စီးလို့မရလို့အနတ္တဟောရုပ်ပေါ်မှာလည်းအနေစာရဲ့လက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာအခု ပြောင်းညွတ်တတ်တဲ့နာအဲ့ဒီနန္တရားရဲ့အပေါ်မှာလည်းအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ အဲ့ဒီလက္ခဏာတွေကိုတင်ရှုရတယ်အဲ့ဒီလိုပေါ့ရုပ်ကဖောက်ပြန်နေတာတတ္တပြောင်းညွန်နေတဲ့နာငါတတ္တရုပ်ကတတ္တနာငါတတ္တရုပ်နဲ့တွေ꿰လာတယ်။အော်တင်းတာပေါ်ပြတာကဖောက်ပြန်တဲ့သဘောလေးပေါ်ပြတာကရုပ်သွားပြီးတော့ညှို့ညွတ်ပြီးတိတာလေးကနာဖောက်ပြန်တာကရုပ်တိတာကနာအော်ရုပ်ကဖောက်ပြန်တဲ့နာကပြောင်းညွတ်တဲ့ဖောက်ပြန်တဲ့ညွတ်တဲ့ဖောက်ပြန်တဲ့ညွတ်တဲ့ဖောက်ပြန်တဲ့သဘောကရုပ်တရား ညွတ်တဲ့သဘောကနန္တရားဟောအဲ့ဒီမှာယုတ်တဲ့နာနဲ့ကွဲလာအောင်ဉာဏ်တွေထဲမှာကြည့်အဲ့ဒါခန္ဓာကိုယ်ရိပ်ရိပ်ပေါ်ပေါ်ရောရောမောမောပူလိုက်အေးလိုက်တောက်လိုက်တင်းလိုက်ထုံလိုက်ကျင်းလိုက်ယုတ်တွေဖောက်ပြန်တာပေါ်မှာကြည့်ပြီးတော့မှယုတ်နံကွဲအောင်အဲ့ဒီလိုရှုပေးယုတ်နံကွဲအောင်ရှုမြောင်ရှုအနေစာလက္ခဏာမြောင်ရှုဒုက္ခလက္ခဏာမြောင်ရှုအစိုးမရတဲ့အနတ္တလက္ခဏာမြောင်ရှုလက္ခဏာရေး၃နာ ဉာဏ်နဲ့ပိုင်းခြားပြီးမြတ်စွာဘုရားသာသနာတော်ကြီးမှာကြုံလုံးကြုံကြိုက်ဒီလိုခွင့်ရရအောင်ရုပ်တင်တန်တွေကွဲအောင်ကြိုးစားပြီးအထုတ်ပေးပါ ဘာလို့ယောဂီများဖြုတ်လို့ရပါပြီလက်ပြချပြလေးတွေကိုယ်လိုက်ဆန်းလိုက်အလေးချိန်လောက်ပြီးမှဖြုတ်ပေးပါ